မနေ့ကစာပေထဲမှာပါတဲ့သတ္တတရားကောင်းတဲ့အမျိုးသားကုသိုလ်ရလို့ကြောင်းဆင်းရဲမှလွတ်လို့ကြောင်းဤကောင်းကိုလေးဆရာဆရာရဆရာကလွယ်လွယ်ကုသိုလ်ပြုဖို့ကအစတစ်စီကြီးတို့ဖြစ်ပြီးတော့အရှင်တိုင်းပေါ်လေဒီမှာပါဏ္ဍဆောင်တဲ့ ဆွဲခေါ်သွားတဲ့အချက်ကလေးတွေသိကြရပါပဲ။ဒါနာကုသိုလ်ပြုတဲ့အတိုင်းကိုရုံးမပါဘူး။ဝါချင်းရလုံးရောက်လို့တဲ့ဆိုအနေနဲ့ဒီတော့အဆုံးရောက်တဲ့လောဘလွတ်သွားမေတ္တာကရုဏာလည်းပဲပါပဲ။အဆုံးရောက်တဲ့ဒေါသလည်းလွတ်သွားပြီ။ င်းရဲမှလွတ်မြောက်ပြီးတော့တကယ်ချမ်းသာကိုပြည့်ဝမှနေတယ်ဆိုတဲ့ကသူ့ဘုံမှမပြတ်သားတဲ့မောဟလည်းလွတ်သွားပြီလူကြီးအစွန်းရောက်တဲ့သဘောတော်ကမောဟတွေအနှုတ်လက္ခဏာပြပြီးတော့သူတို့ရဲ့နေရာမှာဒီချမ်းသာနဲ့ချမ်းသာဒါကြီးမပါဘူးညော်တာမပါဘူး တကူကောင်းဆန်စိတ်ထားလို့ရှိဘူးသူတို့ရဲ့ကျိုးစီးပွားလူလာရဲ့ဆိုတဲ့ကူကမုန်းတဲ့ဒေါသအဆွေးရတဲ့ဒေါသလည်းကျင်းသွားပြီကျင်နာတနာပြီးတော့ပြည့်တယ်ဆိုတော့ကြည့်ရဆိုင်နဲ့ရက်စက်တဲ့ဒေါသလည်းကျင်းသွားပြီအမြဲမြင်ပါတော့ပော့ဆာဆာ တွေ့တွေ့ဝေဝေနဲ့ပေါ့လေကလေးဆန်းဆန်းပြုလုပ်တာမျိုးလည်းရှိတော့ဆိုရောက်တဲ့အဲလောဘဒေါသဘောဟာကြီးပေါ့လေကျင်းတော့တကယ်လို့ရှင်းကသူမျိုးမျိုးမျိုးလိုတဲ့သဘောမပါဘူးဆိုလို့ရှိရင်တော့ဒီဒါနဟာခက်ညံ့ညံ့ဖြစ်တော့နေတာပဲ ဆုံးရတဲ့လောဘဒေါသမောဟလည်းအနှုတ်လက္ခဏာမပြတော့တစ်ခါတစ်ခါစိတ်ကိုလွတ်ထားရင်တစ်ခါတစ်ခါရဟုတ်ပေါ့အခါကပါပဲဆုံးရတဲ့လောဘဒေါသမောဟအလိုလိုက်ပြီးတော့မှားစရာရှိနိုင်တယ်ြည့်မှလည်းဖြစ်နိုင်တယ်ပြောမှလည်းဖြစ်နိုင်တယ်စိတ်ထားမှဆိုတော့လည်းကိုယ်ကြီးကချော်သွားပါပြီကွာ ဒီခါကျလို့ရှိရင်ပါပခေါ်တဲ့အောက်တန်းစားစိတ်ဟာအကုသိုလ်ရောဖြစ်ပေါ်လာတာပဲအဲဒါတွေကလူဘဝကိုသူကအောက်တန်းကြအောင်ပြုလုပ်ပြီးတဲ့တရားရှိတွေပေါ့လေဒီတော့ဆိုရတဲ့လောဘဒေါသမောဟတွေဒါနနဲ့အနှုတ်လက္ခဏာပြလိုက်တော့အဲ့ဒါဒီအလိုလိုက်ဖို့လည်းမလိုတော့ သူတို့လှုပ်လိုက်ဖို့မလိုတော့အလိုလိုက်ပြီးတော့မှားဖို့လည်းမရှိတော့ရှောင်ကျင်မှုပဲရှိတော့တာပဲဒီတော့အဲ့ဒီလိုဒါနာမျိုးကဓမ္မလမ်းကြောင်းပေါ်လေဓမ္မလမ်းကြောင်းကိုသူကဖွင့်ပြလိုက်တာအထူးတစ်ချက်အခြေခံကိုယ်ရဲ့လမ်းကြောင်းကိုသူကတော့ဖွင့်ပြလိုက်တာပဲအဲ့လိုဖွင့်ပြတဲ့ဖွင့်ပြလို့ရဲ့အနေနဲ့ သူ့ဆရာဘုန်းကြီးကဒါနကုသိုလ်ဆုံးအောင်ပြုပြီးတော့ငါးပါးသီလ၆စီပါတဲ့။ဒါနဲ့ပဲအားလုံးရသေးဘူးလေ။ကုသိုလ်အရာမှာမြတ်စွာဘုရားကမတင်းတရာကိုမရောက်ရဲရဘူးရှင်းကမသွားရဘူးလို့ဆိုထားတာ။မြတ်စွာဘုရားအဆုံးအမတိုင်းပါလေ။ ရှေ့တိုးပြီးတော့လှုပ်ချင်ရတော့ဆရာဘုန်းကြီးကပန်ကြတဲ့အခါမှာဆေဘာတိလာဆောက်တည်ပါတိလာတဲ့တိုးမြင့်ပြလိုက်တယ်ကွာဟွန်းစိတ်အစ်ကလေးဟာဘုန်းကြီးတို့တွေတိတ်မှတ်သားကြကောက်ပါလေလိုက်လာကြလေလည်းကောက်ပါတော့ရှင်းမြင်သောရည်ရွယ်ချက်နဲ့လူတတ်တော့ အကျိုးပေးတဲ့အခါမှာအထုမတောက်တာရပဲနဲ့အကျိုးပေးလိုက်တာပဲ။ဒါကြောင့်ဒါနာနာမသုခနာနိဒါနာလို့ဆိုထားပါတယ်။ရေကျကောင်းကောင်းနဲ့လူရဲ့အဟိဒါနာဟာကောင်းကျိုးချမ်းသာတို့ရဲ့အကြောင်းပဲတဲ့လို့ဆိုပါတယ်။လူရှိချမ်းသာရလို့ကြတာပါပဲ။ ချမ်းသာရလို့လို့ရှိရင်သူ့အတိုက်တာနဲ့သူပေါ့စောင့်နေကြည်လည်းဟုကစောင့်ချမ်းသာခြင်းဒီစကောင်းကောင်းနဲ့ဒါနပြုလူထုကသိငယ်ပြီမယ်လို့စေတနာထက်တာရင်ထက်တာတော့အကျိုးကောင်းကောင်းကြည့်တော့ပါပဲသပ္ပတိနာမူလနဲ့လောကမှာ ပြီးပြည့်စုံမှုအောင်မြင်မှုတွေဆိုတာရှိပါတယ်။အဲဒီပြီးပြည့်စုံအောင်မြင်မှုတွေရဲ့အရင်းခံပဲဒီလိုဆိုထားပါတယ်။ဟုတ်။တစ်ချိန်မှာဒါနရှင်ကအတာရသွားတာပဲ။သဗ္ဗတိနာမူလာလို့ဆိုထားပါတယ်။ဘောဂန္နာပဋိဋ္ဌာတဲ့လူရဲ့လို့ဖြစ်လာပြီဆိုလို့ရှိရင်ဒီကိုယ်ကြီးစောင့်နေရေး ကိုယ်အတိုင်းဝယ်လူသားစုစောင့်နေရဲ့စေစုမျိုးစုစောင့်နေရဲ့ရရွာမြို့ရွာမြို့နယ်ပေါ်လိတနိုင်ငံလုံးစောင့်နေရဲ့ပြည်တယ်ကိုသိရေးကြည့်ပါလားပြည်ပြင်းတဲ့ဒါနရှင်တယောက်အကြောင်းပြုပြီးတော့စောင့်နေရေးနဲ့ပတ်သက်ပြီးတော့ထောက်ရတရားတွေတရားရတ္တပါရတာပါဘဝ စောင့်နေရပတ်သက်ပြီးတော့ချက်ရက်ရက်တည်နိုင်တယ်ပေါ့။ဒါပြည်လဲနေလို့ရှိရင်ပါ။နောက်ဘောကနာပဋိဋ္ဌာလို့ဒီလိုဆိုထားပါ။တဏှာကြီးသွားတဲ့ပုဂ္ဂိုလ်များရဲ့လာရကတိထောက်ရတီရအကုရဒီလိုဖြစ်တာဘို့လို့အောက်တမ်းမကြပါဘူးတဲ့ဒီလိုဆိုပါတယ်။ဟွန်းသန္တာပေါ့ရရောက်ပါဆိုတာ ရှိစီဘောကမိမတိယအောက်တမကြကေမတူအောက်တမကြရအောင်စောင့်နေပြီလူနေကိုအစင်တန်မြင့်မြင့်နဲ့အောက်တမကြရအောင်လို့ကဲတင်နိုင်တဲ့ကုသိုလ်ဟာဒါနကုသိုလ်ပဲဒါကြောင့်အဲ့ဒီရေကြီးကောင်းတဲ့ဒါနမျိုးဆိုရင်ဘုရားမြတ်စွာလည်းပဲနှိမ့်ဆက်တော်မူပါတယ်နိမတဲ့ဒါနရဲ့ဟာထည့်သွင်းထားပါတယ် ယူစိတ်ကောင်းကောင်းနဲ့ပြီးတဲ့ဒါနဟာဘဝတစ်ချက်ဒါနရှင်နောက်ကိုအကျိုးရင်းကျိုးစစ်ပြီးတဲ့အနေနဲ့ဒီကောက်ကောက်ပါသွားနိုင်တာဟုတ်လို့ဘဝရဲ့အရှင်တန်းစာလို့ဒီလိုလဲဆိုထားပါတယ်။အခြေခံဘဝရဲ့အရှင်တန်းစာပေါ့လေ။စောင်းလူပြည်လည်းနဲ့ပြည်လူမျိုးအရှင်တန်းမျိုးမှမှနေရတော့ မျက်နှာမငယ်ရဘူးပေါ့မျက်နှာမငယ်ရဘူးသူကဖန်တီးပြလိုက်တယ်လူတွေကလူတွေဆိုတော့လူမှုကိုယ်ကြီးကိုယ်တိုက်တာနဲ့ကိုယ်ပြေးလိုက်တယ်ဘာသာရေးသာသနာရေးဟာလည်းပဲကိုယ်တိုက်တာနဲ့ကိုယ်ပြေးနိုင်တယ်ဒါပေါ့ဘယ်လိုကောင်းပါလဲဒီကတော့ဒီတော့အဲ့ဒီလိုပြေးနိုင်ပြီဆိုလို့ရှိရင်ဒီလောကမှာထေဝခံရအောင် ပေးဖို့ကမ်းဖို့ကူညီမှုကပေးပြီးကမ်းပြီးကိုပေါ့လေဘဝအစဉ်တန်းသာတစ်ခွဲပေါ့လေမျက်နှာငယ်ရအောင်အကြည့်မตายရအောင်သူကဆင်ញံပေးလိုက်တာပဲလို့အဲ့ဒီလိုလည်းဆိုထားပါတယ်ဒါနနဲ့စပ်ပြီးတော့လူရင်းအကြဆိုအနှစ်သာရထုတ်လိုက်လို့ရှိရဲ့ဓမ္မလမ်းကြောင်း ီလတိခလမ်းကြောင်းကြီးဖွင့်ပေးလိုက်တာကတော့အလိုလားအဆုံးပါပဲအဲဒီလမ်းကြောင်းကြီးတိုင်းဆွတ်လိုက်တော့အမှားတွေကိုလက်ကြည့်ရှောင်နိုင်တယ်လွယ်လွယ်ရှောင်နိုင်တယ်ကျူမှားကိုလည်းရှောင်နိုင်တယ်ရောမှားကိုလည်းရှောင်နိုင်တယ်ကျူမှားဆိုရင်တောက်ဖို့ပုံပြီးသတ္တရကာမမှုလွယ်လွယ်နဲ့ရှောင်နိုင်တယ်ပြောမှဆိုလို့ရှိရင်လိန်တာရန်တိုက်တာ စံကြံတန်တော်ယဉ်ကျေးပြောဆိုတာအနှစ်သာရမဲ့တဲ့စကားတွေပြောဆိုအဲ့ဒါကြီးကိုရှောက်ကျင်နိုင်တယ်။ဟုတ်။ကာတိစရိုက်၃ပါးနဲ့ဝစီတိစရိုက်၄ပါးကိုပေါ့လေလွယ်လွယ်နဲ့ရှောက်ကျင်ရေးပါအများကြီးကိုလမ်းပွင့်ခဲ့သွားပါလေ။ကိုယ်ကိုယ်ကိုထိတ်ထုတ်နိုင်သွားပါလေ။ဒီမှာပြောမှတွေကိုရှောင်ခြင်းအားဖြင့်ကိုယ်ကိုယ်ကိုထိတ်ထုတ်နိုင်သွားပြီ။ ကိုယ့်ကိုယ်ကိုအောင်နိုင်ပြီဖြစ်သွားပြီဆောင်နေတော့ကိုယ့်ကိုယ်ကိုအောင်နိုင်တော့သူတစ်ပါးကိုလည်းပဲအတ္တမစောကားရမရောက်တော့ဘူးကိုယ့်ကိုယ်ထိတ်ဆုံးနေတဲ့ဆိုရဲကသူတစ်ပါးကိုလည်းပဲမထိကြရဘူးကိုယ်စီရှင်ဖြစ်ရအောင်ကိုယ်ဝိုက်တဲ့နီးနဲ့လိုလိုကာကွယ်ဆောက်ရှောက်ပြီးတော့ဖြစ်သွားတယ်တစ်ချက်ခုနှစ်ချက်ပြတ်ပါပဲအမှန်ကောင်းပါလား လူဒါနပြုလိုက်တဲ့ကာလတွေကိုကမေတ္တာအခြေခံပြီးတော့သိခံခွင့်လို့အနစ်နာခံသာနာစီကလေးတွေလည်းပဲရှိခဲ့တော့ဒေါသဆုံးကလည်းပဲလွတ်နေလောဘဆုံးကလည်းလွတ်တော့လွတ်နေပြီးတော့အထူးအားဖြင့်တော့ဘုနာသာနာစီကလေးတွေဖြစ်လာတော့ကိုယ်ထီရင်နာတတ်တယ်လို့မကြိုက်တယ်လို့သူတော်ကထီလည်းနာတတ်မယ် နာလိမ့်မယ်စိတ်မှာမဟုတ်ဘူးဆိုတာကိုသာနာစိတ်နဲ့သူတစ်ပါးကိုဆရာပြီးတော့ယူမှပြောပါလေပြုပွင့်ကျုံးပေးမယ်လို့ရှောင်လိုက်တယ်သူတစ်ပါးကိုအမှားကြီးရှောင်ခြင်းအပြင်မထိကြရအောင်ကာကွယ်ဆောက်ရှောက်လိုက်တယ်သူကမထိကြရအောင်ကာကွယ်ဆောက်ရှောက်ခြင်းဖြင့်ကိုယ့်ကိုယ်ကိုလည်းပဲ မမှားရအောင်လို့အလိုလိုထိတ်ထုတ်ပြီးသားဖြစ်ပါတယ်တစ်ချက်ကိုမြစ်ပြည့်ရှိပါပဲသူရောကိုယ်ပါကျေးဇူးတွေအများကြီးရှိသွားပါတယ်ဒီကကဟိုအကုသိုလ်ကိုပြုရပါလောဘဒေါသမောဟတွေကအရင်ကကြတာဖို့လို့အဲ့ဒီအရင်က တမ္မာတဲ့ပံတမ္မာအောင်ပေါ့လေအဖြစ်ပြီးတဲ့တရားကတော့မရှက်မကြောက်အာရိကလွတ်တတ်ပါလားအောက်တန်းစားသူစိတ်တရားတွေကိုမရှောင်ကျင်တဲ့သဘောပေါ်လေ။အဲဒါကြီးကြည့်ရမှာမယုံတဲ့သဘောမထိတ်လန့်တဲ့သဘောပေါ်လေ။မကောင်းကျိုးတွေကိုလည်းပဲမယုံတဲ့သဘောမထိတ်လန့်တဲ့သဘောပါပဲ။အဲဒီအာရိကဟုတ်တာပါ။ အာဟုတုလောဘဒေါသမောဟအရေးခါပြီးအာဟုတုပြည်ရေးမှာသူကအားဖြစ်ပြီးတဲ့တရားပဲအားဖြစ်ပြီးတော့ရှိလို့ဟိုဒီဖြစ်တယ်လို့ပေါ့လေထို့သူရဲ့အာဟုတုတရားတွေကိုရှောင်ရှားရေးဆိုတာကအလောဘအဒေါသအမောဟအရေးခံတာပါပဲအဲဒီအလောဘအဒေါသအမောဟတရားတွေကိုအားဖြစ်ပြီးတဲ့တရားတော့ရှိတဲ့ဥတ္တပပါပဲ အကုသိုလ်မှုတွေအမှားတွေကိုပြုရမှာပြောရမှာကြံစီရမှာပေါ့လေယုံတတ်တဲ့ဖြစ်တတ်တဲ့သဘောထိတ်လန့်တတ်တဲ့သဘောမကောင်းဆိုးတွေရလာခါထိတ်လန့်တဲ့သဘောအရင်ချုပ်ယုံတဲ့သဘောထိတ်လန့်တဲ့သဘောပေါ့လေအဲ့ဒါဟာသွန်အားပါပဲသူကတော့အကုသိုလ်ရှောင်ရှားရေးမှာကုသိုလ်တရားပွားရေးမှာ သိလိုအပ်တဲ့ဆွမ်းအားတစ်ခုပါပဲအဲ့ဒီဆွမ်းအားတစ်ခုနဲ့ကိုယ့်ကိုယ်ကိုမမှားရအောင်ထိန်းတာပါပဲကိုယ်မှားရအောင်ထိန်းခြင်းဖြင့်သူတစ်ပါးကိုလည်းပဲမတိကြရအောင်ကာဝယ်ဆောက်ရှောက်ပြီးတော့ဖြစ်သွားတယ်သူတစ်ပါးကိုအရင်ကအဓိကထားပြီးတော့ဆောက်ရှောက်တာကတော့ရှင်းနာတနာခုပါပဲရှင်ရင်တုံတရားပါတဲ့ရှင်းနာတနာခုဟွန်း ကြံသားလေးရှိရင်ဘယ်တော့မှတရားကိုမနှိမ့်ဆက်ဘူး။ဒါကျင်နာတနာကြီးနဲ့သူတစ်ပါးကိုမထိခိုက်ရအောင်ကာကွယ်ဆောက်ရှောက်တာပဲ။ကာကွယ်ဆောက်ရှောက်ခြင်းဖြင့်ကိုယ့်ကိုယ်ကိုလည်းပဲအလိုလိုအမှားရအောင်ထိထုတ်ပြီးသားဖြစ်သွားတယ်။ကိုယ်ရင်းကလောဘဒေါသမောဟရန်သူတွေကိုထိထုတ်အောင်မြင်တဲ့အောင်မြင်တဲ့အတွက်မိမိပါလည်းပဲ အမှန်တန်ချမ်းသာတဲ့ပူလောင်ခြင်းရဲ့စေတတ်တဲ့အကုသိုလ်တရားတွေလည်းပဲငြိမ့်သွားပြီးတော့တကူကြီးအပူကြီးငြိမ့်ပြီးတော့ဝိဉ္ဇဉ်ကိုလည်းပဲငြိမ့်အောင်ကြည့်လို့ရရောက်ပါတယ်တော့မနာကောင်းပါလေကွာအကုသိုလ်ဒုစရိုက်မှုတွေက ဖြစ်တတ်ကြောက်တတ်တဲ့တရားဟာသုက္ကဓမ္မအဖြူခံတရားလို့ဘုရားမြတ်စွာဘုရားဟောထားပါတယ်အဖြူခံဆိုလို့ရှိရင်အပူဒဏ်ကန်ထုတ်တာပဲအပူဆုပ်ယူဆင်းရဲတွေဆုပ်ဝင်ယူလို့ကတော့ရှင်းကြောင့်လက်ထာနှစ်တန်အဖြူခံပူဒဏ်ကန်ထုတ်တယ်ဆိုတော့ကန်ထုတ်တာဒါမလို့အကုသိုလ်တွေကိုရှောင်ရတာပေါ့အဲ့ဒီဆန့်ကျင်ပဲအာရိကနုတ္တဘာကတော့ ကတ္တဓမ္မအမေကံတရားလို့ခေါ်ပါတယ်စိတ်ကြောင့်မဲ့ရာအမေကံပူရန်ဆုပ်ယူပြီးအပူတွေဆင်းရဲတွေသူကဆုပ်ယူတော့တာပါပဲအရှိတ်ကြောင့်ကမဲ့တော့ဒီစိတ်တရားဒီစိတ်တရားမှမတည်ပဲနဲ့အတ္တမဟုရံကခုတွေဖြစ်လာတော့အဲဒီပုဂ္ဂိုလ်ဟာဆင်းရဲတွေကိုပေါ့လေအဲဆုပ်ယူတဲ့သဘောမျိုးပေါ့လေဆင်းရဲတွေဖြစ်ပေါ်ပြီးလုပ်တဲ့သဘောမျိုးဖြစ်တော့ပါပဲ အခုစိတ်ကြောင့်ရှိတယ်ဆိုတော့အဖြူခံထားတော့အပူဒဏ်ဆင်းရဲတွေကိုလေကန်ထုတ်တော့အေးချမ်းတာပေါ့တစ်ခါတစ်ခါမှာဒုစိတ်တရားတွေကိုရှိရုပ်တပ်ပပြည့်စုံပြီးတော့အဲရှောက်တယ်လို့တစ်ခါတစ်ခါမှာလည်းပဲ ရှင်းနာဟုအခြေခံပြီးတော့မမှားရအောင်ပေါ့လေရှောက်နိုင်ပါရဲ့တိုင်နည်းနဲ့ရှောင်ရှောင်ပေါ့လေကိုယ်မှလည်းပဲတကူကြီးကဘာပြက်မသွားဘူးကိုယ်ပိုင်ကဘာလေးလည်းပြက်မသွားဘူးဝိကျင်ကဘာလေးကိုလည်းပဲပြက်စီးမပြက်စီးရအောင်အလိုလိုထိတ်ချုပ်ကာကွယ်ပြီးတော့လည်းဖြစ်သွားတယ်။တရားသူကိုလောကပါဠိ ကပ္ပသောတရားလို့ဒီလိုလည်းဆိုထားပါတယ်လောဘဒေါသမောဟတွေအာကြည့်လာပြီဆိုလို့ရှိရင်တော့သူတို့အလိုလိုက်ပြီးတော့မှားတဲ့အခါမျိုးပါသက္ကတကမှားတဲ့အခါမျိုးပါကိုယ်ကိုယ်ပိုင်ကိုယ်ပိုင်ကဘာလေးကိုပုံပြပန်းပြဖြစ်သွားအောင်လို့ဖြစ်စီပြလိုက်တာပဲအဲ့လိုဖြစ်စီရမှာအဲ့ဒီကလွတ်တတ်တာဟာတတ္တအားအနေနဲ့ပေါ့လေသူကပါနေပါတယ်သူကဟုတ် ဒီတော့အရှိရုပ်တပ္ပရှိနေလို့ရှိရင်အရှိအကြောင်းကြောင့်ဒုစိတ်တရားတွေရှောင်နိုင်ဆိုလို့ရှိရင်ကိုယ်ကိုယ်ကိုမှားရအောင်ထိတ်ချုပ်တာနေတော့တာပဲကိုယ်ကဘာမပြတ်တော့ထိတ်ချုပ်နိုင်တဲ့အခါမှာကိုယ်ကဘာမပြတ်တယ်လို့ဝိညာဉ်ကဘာလေးကိုလည်းပဲကိုယ်ကစော်ကားဖို့နဲ့ကုလောင်ရှင်းရအောင်လည်းပဲပြုလို့ရမရောက်တော့ဘူးတော်ဝိုက်တဲ့နည်းနဲ့ ကာကွယ်ဆောက်ရှောက်ပြီးသားလည်းဖြစ်သွားပါလေ။ဝိဇ္ဇကဘာလေးလည်းအိကံပြည့်လို့ရရောက်ပါလေ။တခါတခါသာသာစိတ်နဲ့ကိုရင်းစားတရားအပြည့်ရှိပြီးတော့ဝိဇ္ဇကဘာမထိခိုက်ရအောင်လို့ကာကွယ်ဆောက်ရှောက်ရင်းနဲ့ကိုယ်ကိုယ်ကိုလည်းပဲအလိုလိုထိတ်ချုပ်ပြီးသားဖြစ်သွားတာ။ဒီနည်းနဲ့ပဲဝိဇ္ဇကဘာလေးလည်းအိကံနဲ့ကိုယ်ပိုင်ကဘာလေးလည်းအိကံသွားတာပဲတမ။အဲကြောင့်သူ့ကိုလောကပါဠကဘာဆောင်တရားလို့ဒီလိုလည်းပဲသတ်မှတ်ပါတယ် အဲဒီကဘာဆောင်တရားတွေရှိနေတဲ့လူတွေဟာလူနဲ့တူအောင်နေနေကြတာအဲ့ဒါမရှိဘူးဆိုလို့ရှိရင်တိရိစ္ဆာန်နဲ့ဘာမှအခြားမှာမဟုတ်တော့ပါဘူးလူတော့လူပဲလူအပိသားဆိုဖြစ်သွားနေတာပါပဲဒီတော့ကမ္ဘာလောကကြီးကိုပျက်စီးစေခြင်းလို့ရှိရင်လူတိုင်းလူတိုင်းဟာ ဘာသာရေးဟိယဝရေးပေါ့လေအဲ့ဒီဟိယုတ္တပတရားရှိပြီးတော့ကိုယ်ကဘာလေးကိုပေါ့လေမပြည့်စည်ရအောင်ထိန်းသိမ်းဖို့လိုပါတယ်အတိအတိတော်တော်များများကိုယ်ကဘာလေးကိုမပြည့်စည်အောင်ထိန်းသိမ်းလို့ရှိရင်ဝိဉ္ဇဉ်ကဘာလေးတွေကဘာအသေးစားလေးတွေအစကဘာတရားလုံးပေါ့လေအေးချမ်းဖို့ရဖို့တော့သိကြပါတယ်ကဘာဉာဏ်ကြီးတရားပါပဲဒီအခြေခံအမှန်ကြပါတယ် ဒါပေမဲ့လို့နိုင်ငံတကာကဘာအရရရှိလိုက်လို့ရှိရင်အဲဒီကအနတ္တဗဒီတရားစုတွေကပဲသွမ်းမှုလိုပါပဲ။အဲ့ဒါကြီးအလိုလိုက်ပြီးတော့အကုသိုလ်ဝရိယပေါ့လေအလွဲမှာတတ္တိကောင်းရတယ်။မှားရင်ကြည်ရတဲ့တတ္တိကိုသိကောင်းလာတယ်။တိုင်ရတယ်။ခိုးရတယ်၊အိသသရကာမကိုကြည်ရတယ်။တာနဲ့အမိတော်မှ ဖအေနဲ့သမီးတော်မှတချို့မရှောင်နိုင်ကြတော့ဖြစ်နေပါတယ်ကွာအမှန်တော့ဆိုပါတယ်လင်ရဲတယ်ရတရဲတယ်စဉ္ကတနာရရင်ကြကြပြောဆိုရဲတယ်အနှိမ့်ပဲတဲ့စကားကြီးပြောဆိုရဲတယ်ဆိုအလွဲသွားပြီးတော့တတ္တိကောက်နေကြတယ်ဒီစိတ်တရားကြီးရှောင်ရဲတဲ့တတ္တိကြီးညံ့သွားပါတယ်ဟွန်းညံ့သွားတော့လူတွေဟာစိတ်ထားကညံ့တော့ ယောဂဆူပေးတယ်တချို့ရတယ်ရောဂဘယဆိုတာပါလို့သူတို့ကိုယ်လိုက်ကအရိကလွတ်တပအခြေခံတော့ရံကမှုအမျိုးမျိုးတွေရှိတော့အမနုဿဆိုတာလူမဆန်တဲ့သဘောတွေရှိပြီးတော့လူမဆန်တဲ့ဒီလိုတွေလည်းပဲကဘာရရမှကျုံရပါတယ်ဒါတော့လောဘဒေါသမောဟတွေကအားကြီးတော့စောင့်နေမပြေလည်းတာ အစာရည်စားခေါင်းပါကအစာရပြီမယ်လို့ပေါ်ဇာတာနဲ့မပြည့်စုံတဲ့အစာရည်စားနေရတာပေါ့လေဒီမှာဒုက္ခဗရဆိုတာပေါ့လေကျောက်ဖွေရယောဂဆိုပြီးလူဆန်နဲ့ပြီးကျောက်ဖွေရပြီးပြီးတော့ငတ်မှုခေါင်းပါတဲ့အစာရည်စားမလုံလောက်တဲ့ကျောက်ဖွေရပြီးပြီးစုကြီးတုံးလို့ကမ္ဘာလောကမှာအခုဆိုင်နေပါတယ်ဆိုင်သူဆိုင်ရတာအရင်ဖြစ်လိုက်လို့ရှိရင်ခုနက အဆိုးရောက်တဲ့လောဘဒေါသမောဟတွေကိုနှိမ့်တရမယ်အစားသူ့ကိုအားပေးအဟိကလွတ်တတ်ပါလေကအဖြစ်ပေးပြီးတော့ရဲရဲကြီးသူစေတရားကြီးစီးကြလို့ဒီလိုဖြစ်နေတယ်ဆိုတော့သိချင်စားပါတယ်အဲ့ဒီတော့ဒီတွေကနေစု၅ပါးသီလကိုလုံခြုံထိနိုင်တယ်ဆိုရင် တနည်းအားဖြင့်သူမပြောမတွေကိုခုနအရှိတ်ကြောင့်နဲ့ရှောင်နေတယ်ဆိုရင်ကိုကြီးစားတရားရှိပြီးတော့သူကသူကမထိကြရဘူးကာကွယ်ဆောက်ရှောက်နေဆိုရင်ရန်ရင်းတော့ကိုယ်ရင်းကရန်နေပဲအရင်ရင်းလာပဲအနည်းဆုံးပေါ့အကုသလဝေရဆိုတာတနည်းအားဖြင့်ကိလေသာဝေရဆိုတာအကုသိုလ်ရန် စိရိတာယံအဲ့ဒါတွေငြိမ်းတော့တာပဲနဝတိလလွန်ထိန်နိုင်ရင်အဲ့ဒါကျမ်းသာနဲ့လွန်ကျူးစော်ကားတဲ့စော်ကားနိုင်တဲ့စိရိတာယံတွေကိုဒါအနိုင်ယူလိုက်တာပဲတိလလုံနေသလောက်အကျဉ်းတန်းဆုံးလူကြီးစော်ကားတဲ့ကိရိတာကိုအနိုင်ယူနေတာပဲဟွန်း ဘယ်လောက်ကောင်းလဲတော့အဲ့တော့ကိုယ်ရင်းကရန်ငြိမ်းတော့ပုဂ္ဂိုလ်ရန်လည်းပဲမရှိတတ်ပါဘူးပုဂ္ဂိုလ်ရန်လည်းပဲငြိမ်းတတ်ပါတယ်သို့တော့အရေးကြီးတာတော့ကိုယ်ရင်းကအနည်းဆုံးရန်ကကြောက်စရာကောင်းလို့ပါပဲပုဂ္ဂိုလ်ရန်ဆိုတာကတော့ရန်ခါရန်ခါမှအကျုံးရတာပါပုဂ္ဂိုလ်ရန်ကနှိမ့်ချက်တောင်မှအောက်တမ်းမကြပါဘူးကိုယ်ရင်းကအနည်းဆုံးရန်က မငြိမ့်ပါကလူတွေအောက်တန်းတော့တိုင်းဆက်ရတာပါအဲတော့ကိုရင်းကအနည်းဆုံးကြောက်ကြရကောင်းဆုံးရငြိမ့်ပြီဆိုလို့ရှိရင်အကျိုးရလကတော့ဘေးကင်းတယ်ကြောက်ဖွယ်ရကင်းတယ်အတ္တလူကတော့ဘယ်ရကင်းတော့တယ်ကိုကိုကိုအထင်သေးအမြင်လေးနဲ့ကြောက်ဖွယ်ရပြီကိုကိုကိုအာမရတဲ့ကြောက်ဖွယ်ရပြီပေါ့လေနှုတ်တာကြီး ခါတည်းကိုတစ်တလုံးရသွားနိုင်တာမှားထားပြီဆိုလို့ရှိရင်တော့ပူလောင်ဆင်းနေတာပဲအဲ့ဒါလည်းကြောက်ဖွယ်ရသေးတယ်ခုကြောက်ဖွယ်ရသေးကတော့ရှောင်လို့တိတ်လို့မရဘူးပန်းတဲ့ပုဂ္ဂိုလ်များတော့လောကီဥပဒေကိုအမျိုးမျိုးရှောင်တိတ်နိုင်နေတယ်လို့သဘာဝဓမ္မဥပဒေကိုတော့ရှောင်လို့မရပါဘူးစေရနာကရုပ်ထားတော့ရုပ်ထားတဲ့စေရနာလိုက်အောက်တန်းကြဘူးတော့တိတ်ကြပါတယ်ဒီကနေ့ခါကျတော့ မရှိမဆန်နဲ့အော်ဟိပြီးတော့တည်ကြရတာမတက်မတာဖြစ်တယ်တော့ပရဏုဝါဒဘေးရတဲ့ဒုတိယတော့လူကောင်းသူကောင်းတရားရှိသူတော်ကောင်းတွေအရှင်သေးအမြင်သေးခံရတဲ့ကြောက်ခွေရသေးတခုလူရမသွင်းတဲ့ကြောက်ခွေရသေးတခုလူမဆန်တဲ့ပုဂ္ဂိုလ်ကိုလူကောင်းသူကောင်းတွေကပဲ့တော့မှပုံတင်ဆက်ဆံမှာမဟုတ်ပါဘူးဝိုက်တယ်ထားမှာပါပဲ။ လူကောင်းသူကောင်းတွေအဝိုင်းပဲခါရတယ်ဆိုရဲကလူလောကမှာခုံကငယ်နေပါပြီသူတို့အဆိုးဆိုးချင်းတော့ပေါင်းရင်ပေါင်းမှာပါလူကောင်းသူကောင်းတွေကတော့ဘယ်တော့မှအကြည့်မှမဖြစ်ဘူးအဲ့ဒါလည်းပဲကြောက်ဖွယ်ရသေးတစ်ခုပါပဲအဲ့ဒါလည်းမကင်းဘူးတန်တပြရဆိုတာဘေးထံနေတင်တာပေါ့လောကီဥပဒေနဲ့မလွတ်တဲ့ဟာတွေမှားပြီဆိုလို့ရှိရင် သူကသတ်မှတ်ထားတဲ့ဥပဒေနဲ့အရေးယူခံရတာဒါလည်းမတက်တာဘူးအငြိစေခံရတာဒါလည်းမတက်တာဘူးဒန္တပိယဆိုလည်းသူလည်းပဲကြောက်เสียရပဲနောက်ဆုံးကလည်းဒုက္ခတိပိယတဲ့စေတနာရုပ်ထားပြီဆိုလို့ရှိရင်ဘဝကပြည့်နေတော့ကိုယ်ကြီးတရားလည်းပြည့်စိတ်နဲ့စိတ်ထားလည်းပြည့်နေတယ်ဆိုတော့ကိုယ်ဘဝဟာပုံပြပါးပြည့်ရှိသွားပြီဆိုလို့ရှိရင်နောက်ဆက်ပဲဘဝတွေလည်းပဲ ပယ်တော့မှအကောက်ဖြစ်နေတော့ဘူးပုံရိပ်ပန်းတွေလည်းဖြစ်နေအဲဒီပုံရိပ်ပန်းတွေရှိရမယ်ဘဝတွေအဲ့ဒါပဲကြောက်เสียပါပဲအဲဒီကြောက်ဖွယ်ပေးစိုးကြီး၄မျိုးဟာလည်းပဲမကင်းပါဘူးကိုယ်ရင်းရံငြိမ့်ပြီဆိုလို့ရှိရင်အဲဒီကြောက်ဖွယ်ပေးစိုးကြီးလည်းပယ်တော့မှမကြုံရတော့ဘူးခုနသောသောကပြောခဲ့တဲ့ရောဂတရားအမလုသတရားနဲ့ သဝိကဘေးရဆိုတော့လည်းတဏှိနဲ့မှမကြုံရတော့ဘူးငါးပါးသီလသာယုံကြည်လုံးယုံကြည်အဲဒီလုံးလုံးချုံချုံဖြစ်အောင်ထိကြည့်ပါမှာသမဏအစီကံကြတဲ့ဘဝငြိမ်းချမ်းရေးဆိုတာရရှိတော့မှာပါပဲပထမဆုံးတကူငြိမ်းချမ်းရေးရမယ်ဝိဉ္ဇဉ်ငြိမ်းချမ်းရေးရမယ်နော်ဆရာကသိရပါတယ်အရှိတ်ကြောင့်မဲ့လို့ရှိရင် အမှားတွေပဲပြုအမှားတွေပြောအမှားတွေပဲစဉ်းစားကြံပြီးတော့မှားပြီဆိုလို့ရှိရင်ကိုယ်လုံးစိတ်သုံးမျိုးလုံးဟာမေ့ညစ်သွားတာပဲတောက်တောက်ကြောင်ကြောင်ရှိတော့ဘူးဟွန်းကောင်းတဲ့ဂုဏ်ကြီးတွေနေရာမှာမကောင်းတဲ့အပြစ်တွေပဲရလာတာတော့စေတသက်ပါရှိတော့ပြည့်စုံတော့ အဲ့ဒီလိုဘဝညဉ့်ဉန်းစီတတ်တဲ့မိမိစီတတ်တဲ့တရားစုတွေပေါ့လေဟွန်းအကုသိုလ်တရားစုသိချက်ကြီးပေါ့လေမကြည့်တော့ရှောင်းနိုင်လောက်ရှောင်းသူမှာကောင်းသောဂုဏ်ကြီးတွေနဲ့ထုတ်တော့လာတာပဲဒီဝဆိုတာကောင်းသောဂုဏ်ကြီးတွေနဲ့ထုတ်တော့ကြည်များလို့ဒီလိုဆိုရတော့ အဲ့ဒီပုဂ္ဂိုလ်များရဲ့ကိုယ်ပိုင်တရားကိုဇီဝဓမ္မလို့ခေါ်ပါတယ်ကွာရိုးရိုးအရှင်းလောက်ပြည့်စုံလို့ရှိရင်လောကမှာအကြည့်အကဲရှိပြီးတော့အကုန်ကြီးနဲ့ထွန်းတောက်ပါတယ်တရားသဖြင့်အုပ်ချုပ်တဲ့ပုဂ္ဂိုလ်ပေါ့တက်တဲ့တိုးပြီးတော့ကုသိုလ်ကောင်းလို့ရှိရင်နာလောကမှာနတ်ရှင်ရှားတာရင်းနဲ့ထွန်းတောက်သူပေါ့လေဖြစ်နေပါတယ်ဒီလိုတတိပ္ပံလမ်းကြောင်းကို ဟောရောက်တဲ့ဒီလိုက်လို့ရှိရင်နောက်ဆုံးယဟန္တာဖြစ်တဲ့အသည့်ပေါ်ဝိတုဒ္ဓိဒေဝဆိုတာဖြစ်တယ်။သောတပန်လာဖြစ်ရပဲဒီလတော်လေးပညာဂုံကြီးတွေနဲ့ပေါ်လေတော်တော်လေးထုံးတော့လာပါပြီ။အဲဒီလိုကောင်းသောဂုံကြီးတွေနဲ့ထုံးတော့သူများရဲ့ကိုယ်ပိုင်တရားလို့ဒီလိုဆိုပါတယ်လို့ဒီဝတ္တမလို့ဆိုထားပါတယ်လို့အဲဒီဒီဝတ္တမကိုယ်ပိုင်ဖြစ်အောင် စိတ်ယုတ်တပခေါ်တဲ့ဒီဝတ္တမကိုယ်ရှိအောင်ကြိုးစားဖို့လိုပါတယ်သဘောကတော့ဒီစိတ်တရားတွေစိတ်ကြောက်ပြီးတော့ရှောင်ဖို့နားပါပဲကာယဒီစိတ်ကြီးရှောင်ဖို့ဝစီဒီစိတ်ကြီးရှောင်ဖို့မနောဒီစိတ်ကြီးရှောင်ဖို့ကာယဒီစိတ်နဲ့ဝစီဒီစိတ်ကတော့ဆောက်တည်ဆောက်နေတဲ့ဒီလာတွေကအတာဝန်ယူပါတယ်စိတ်တော်ဖြစ်နေတဲ့အညီကြီးတွေကတော့အခုလိုရှိမှဝင်ရှောင်နေပါတယ် မျိုးမသိနိုင်တဲ့မျိုးရဲ့အငုတ်တွေကိုတော့ဥပဒနာပညာနဲ့အရိယာပညာကသူကတောင်းယူပါတယ်။အဲဒီလိုဒီကသမားဒီပညာအရှင်တရားတွေရှင်းလုံးလို့ရှိရင်အ ਨੇ ဆုံးသောတပံဖြစ်သွားရင်တော့ပယ်တော့မှအောက်တန်းလောက်တန်းကြပြီးတော့ဂုံကြီးတွေမှိမှိပြီးတော့မျက်နှာငရတဲ့အပိုင်ရောက်တော့ပါဘူး။အဲဒါကိုတော့ဖြည့်ဥဒ္ဒပတရားကဖြည့်ပြပါတယ်သူကအားဖြည့်တဲ့တရားပါပဲကွာ။ သေယုတ်တပတရားရှိလေလေဂုံကြီးတွေကထွတ်တော့လာနေပါပဲဒီမှာအဲ့ဒါလည်းဆိုထားပါတယ်အခုတရားလာအထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာအဘိဓိဒုစိတ်ကြီးလည်းပဲစိတ်ကြောက်ကြောက်ပါပါပဲမတ်တွေလွတ်ပြီးတော့စိတ်ကြီးညဉ့်ညမ်းမှလည်းပဲစိတ်ကြောက်ကြောက်ပါပါပဲယုတ်ကိလေသာတွေဘဝတွေနောက်ဘဝတွေပါသွားမယ်ဆိုလို့ရှိရင်တော့ဒီဘဝဟာ ဆိုရတဲ့ဘဝပဲဆိုတော့ကြောက်တယ်လည်းကြောက်တယ်များလည်းကြောက်ကြပါပါပဲဖြစ်တယ်လည်းစိတ်ကြပါပါပဲအဲ့ဒီအရှိကြောက်ကပ်ပြီဆိုလို့ရှိရင်တော့ကိုယ့်ရဲ့တကူရဲ့သိက္ခာပေါ့လေတရားသမားကြီးကျင့်ရအသိသိက္ခာအရှင်းသိက္ခာကြီးပေါ့လေမပွန်းရမဖဲရမညှိုးရအောင်ပေါ့လေကာကွယ်ဆောက်ရှောက်တော့တာပါပဲကာကွယ်ဆောက်ရှောက်နေရင် ကိုယ်ကဘာလေးကိုထိချုပ်ပြီးတော့ဝိညာဉ်ကဘာလေးကိုအကြောင်းပြုလို့ရရောက်နေနေပါပဲအဲဒီတိုင်းရှင်းလို့ရပါသေးလို့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါတယ်